ခန်းကြီးနှင့်အငယ်1မှ9ကျွန်မသည်ရှာရုံအရက်နှင်းစီပွင့်ကွင်းပြင်၌ပေါက်သောနှင်းပွင့်မြတာဖြစ်ပါ၏စူတော်ထဲမှနှင်းပွင့်ထင်တဲ့ကဲ့သို့ငါချစ်သောသူတို့သမီးသည်လူမျိုးသမီးစုထဲမှထင်ပေ၏တောပင်စုထဲမှရှောက်ချိုပင်ကဲ့သို့ငါချစ်ရသခင်သည်လူမျိုးသားစုထဲမှဖြစ်တော်မူ၏ငါသည်သူ၏အရေးဝယ်ပျော်မွေ့နေထိုင်၍ မြိန်စွာသောအသီးကိုစားရ၏ပွဲခံရအိမ်သို့ငါ့ကိုဆောင်သွား၍မေတ္တာတော်အလံကိုငါအပေါ်မှာမိုးတော်မူပြီးငါသည်ချစ်ချင်းအားဖြင့်ကျင်နာသည်ဖြစ်၍ငါကိုစပြစ်တီးပြင်နှင့် အားဖြည့်ကြပါရှောက်ရှူသည်ကိုကျွေး၍တက်တာစေကြပါတခင်ဤလက်ဝဲလက်သည်ငါခေါင်းကိုထောက်မှလျက်လက်ရလက်သည်ငါကိုဖဲ့လျက် နေတော်မူပါစေယေရုရှလင်မြို့ သမီးတို့ငါချစ်သောသူတို့သမီးသည်အလိုလိုမနိုးမီတိုင်အောင် မလှုပ်မနိုးမီအကြောင်းတော၌ကျင်လေသောသမင်တရားများကို တိုင်တည်၍တင်တို့ကိုငါမှားထား၏အငယ်၈မှ19ငါချစ်ရသခင်ဤစကားသံပေချိပါတောင်ကြီးတောင်ငယ်တို့ကို ခုံကျော်လျက်ကြွလာ၏ငါချစ်ရသခင်သည်တမင်တည်းတငယ်နှင့်တူ၏ ကြည့်ပါအုံရိုးပြင်မှရတော်မူ၏ပဒင်းဘဝတွင်ကြည်လျက်ပဒင်းရွက်ချားမှကိုကိုပြလျက်နေတော်မူ၏ငါချစ်ရာသခင်သည်ခေါ်၍ပြောသည်ကားငါချစ်သောနှမငါဤမိမလှထ၍လာခဲ့ပါ ဆောင်းကာလလွန်ပြီး မိုးလဲကြည်လင်ပြီးမြေကြီးပေါ်မှပန်းများပွင့်ကြပြီးငှက်တို့မိတွန်ချိန်လဲရောက်လေပြီငါတို့မြေ၌ဂျိုးငှက်တွန်တန်ကိုလဲကြားရ၏ သင်္ဘောသဖန်းပင်သည်စိမ်းသောအသီးကိုမှည့်စေ၏။စပျစ်နွယ်ပင်လည်းပွင့်လျက်မွှေးကြိုင်၏။ငါချစ်သောနှမ၊ငါ၏မိန်းမလှ၊ထ၍လာခဲ့ပါ။တောင်ပေါ်၌ခိုလှုံရာကျောက်ကြားတွင် ရှိသောငါ၏ချိုးငှက်၊သင်၏မျက်နှာကို မြင်ပါရစေ။သင်၏စကားသံကိုကြားပါရစေ သင်၏စကားတန်သည်ချို၏သင်၏မျက်နှာလည်းလှ၏စပြည့်နွယ်ပင်တို့ကိုဖျက်လက်တန့်သောမြေခွေးများနှင့်မြေခွေးကလေးများကိုငါတို့ဖို့ဖမ်းကြလော့ငါတို့စပြည့်နွယ်ပင်တို့သည်အပွင့်ပွင့်လျက်ရှိကြ၏ငါချစ်ရသခင်ကိုငါဆိုင်ပေ၏ငါကိုလည်းသခင်ဆိုင်ပေ၏နှင်းတော်၌ကျက်စားတော်မူ၏မိုးမတော့မှောင်မိုက်အရေးမပြေးမီငါချစ်ရသခင် ဗေသာတောင်ပေါ်မှာသမင်ဒရယ်ကဲ့သို့တဖန်ပြုတော်မူပါ